ဆိုလို့ရှိရင်သူမျိုးတွေကတော့တော့ဆင်းတော့မဝဘူးတော့ဘာလို့ဆိုသူ့လက်ထက်ကြောင့်ကြောက်ကုန်တာလဲအဲ့လိုတော့ဒါဒီလိုဆင်းရလိုက်တဲ့ဆိုပြီးစင်တာရိပုတ္တရာကြီးကဆင်းရခေါ်ကြတော့ဒါပေမဲ့မျိုးရဲကြတော့အစင်တာရိပုတ္တရာကိုတော့ဆင်းတော့တယ်လို့ရှိပြီးတော့ဟုတ်ကဲ့အခုဒီကအစင်ရက်ခတ်ပါ ဒီမနုဿတရားကိုတော့ဆင်းရဲရတာကစဉ်းစားတော့ပရိဒေတာအဲ့ဒီကကျမှပရိဒေမှုကြီးတော့ဆင်းရဲရတာပိတာအရှင်မြတ်ပြန်တော့ကြောပြန်တော့ပရိဒေပြန်လာလို့ဆိုတော့ဆင်းရဲတာအဲ့ဒါကိုပြန်ဟောလိုက်ရတယ်ပရိဒေတာဆင်းနေလို့ပြန်ဟောလိုက်ရတယ်မနုဿမရုဒ္ဒရာဆင်းခံဆင်းရုဒ္ဒရာတကတရားအိမ်ကဆင်းရတော့ဆင်းရုဒ္ဒရာလည်းအဲ့မှာဆင်းဆုံးတယ် စဉ်းစားနေပြီးတော့စဉ်းစားနေနေတော့မင်းသားပါမလို့လို့အဲ့ဒီအိမ်မှာတကတရားကိုဟိုအရှင်လောကဒုဒ္ဒကိုတော့ဆင်းတဲ့ပြီးကြအောင်ဆိုပြီးတော့ဆင်းတဲ့ခိုင်းလိုက်တယ်အဲ့ဒီလူတွေကဆင်းတဲ့ယူတာကတော့လမ်းကြတော့မဲ့ပြီးတော့အရှင်လောကဒုဒ္ဒကိုမရဘူးတဲ့လောကဒုဒ္ဒကိုမရတော့ဟောဆင်းမကြရဘူးတဲ့အရှင်သာရိပုတ္တရာကတော့သူစားရဘူးစားရဘူးလို့အောက်နှိမ့်နေတာတဲ့ဒါနဲ့ရှင်သာရိပုတ္တရာပြန်ကြ ဆံကြတော့ဆံကြတော့လောကတုတ္တစီရတော့အဲဘယ်နဲ့လဲဆံတဲ့ဆံတော့ဘယ်ဆံဖုံးပေးရလဲလားဘယ်လိုမှမပြတ်ပါဘူးအပေါ်တက်စီအောင်ကံမယ်ဘယ်နဲ့လဲမပြတ်ပါဘူးကြာလို့ပြောဒီလိုမှဘယ်မှာလဲတော့အပေါ်ကြီးရနေအဲဒီအယုဒ္ဒံဒီလိုရတယ်ဒီလိုဒီလိုနဲ့ ခါကလည်းမစားဘူးဆိုလို့ဒီမဖြစ်ဘူးနေတော့ပြီးလိုက်တယ်အဲ့ဒါလည်းမစားဘူးဘာမှမတော့အေးနေတော့ဘူးဆက်ပြန်ပြန်ပါတော့ဘာမျိုးလဲပြန်ထည့်ပြီးတော့စိတ်မရခေါ်ခံတယ်စိတ်မရခေါ်ခံတဲ့အခါကျတော့စိတ်မရတော့တကယ်ကြီးရတယ်ပြန်လာတော့အဲ့ဒီအခါကျတော့မှကောင်းကိုရောကိုရောလက်ထပ်ပြီးတော့တကယ်ပြေးလိုက်တယ်ဒီစိတ်မရတော့ကြောက်ကုန်လို့နော်အဲ့ဒါ တတိတော်ကသဘိတ်တန်းထားရမယ်အရှင်ဘုရားကသူ့မလို့ရင်းနဲ့ခတ်ပြီးတော့စပါဆိုပြီးတော့အရှင်ဘာရုဒ္ဓကလည်းသဘိတ်တန်းထားတာအဲ့ဒီမှာလောကဒိဋ္ဌာကသူ့မလို့ခတ်ခတ်ပြီးတော့ပါရတာကိုအဲ့ဒီအခါကျတော့သူတိတကထိုးရရင်းနဲ့ရောက်တော့တယ်အဲ့ဒီဘဝမှာအဲ့ဒီနောက်ဆုံးတည်းအရှင်ပါရိပုတ္တရာဘဝတိုင်တယ်လို့ ဆိုင်ပြီးကျွေးလို့ရတော့ပုပ္ပမရိကိုတားရတော့ပုံစံပုဂ္ဂမတားရတယ်လေအဲဇာမေဆိုတဲ့ခါမှခုမရဘူးလေအဲပုပ္ပမရိဆိုတဲ့အဲ့ဒီမှာတော့ဝါရလည်းဘုံတော့အဲ့ဒီမှာလည်းပြိနေတာဆံသွားတယ်တဲ့ဒီကြောင်းတော့နော်လောကဒေါသမောဟကုလေသာသတုံးကျင်းကျင်းလို့ယဟနာရှင်ကိုဖြစ်ပြီးရပြီးအကုသိုလ်ကောင်ကိုပြေးတာလောက်ပြေးတာတောက်ပြန်မကောင်းဘူးလား အဲအဲ့ဒါတွေနဲ့ပုံစံကြကြကြည့်ကြည့်လို့ရှိရင်ဘယ်အမှုတွေမှလက်ဝင်ရမရှိဘူးအဲ့ဒါစိတ်အမှုကြီးတော့ဖြစ်တာပဲဟုတ်လားဘယ်စိတ်အမှုကြီးလဲစိတ်ဓာတ်မှုကြီးကပုံမှုကြီးဘာကြောင့်လဲဘုန်းကြီးတို့ပြိဋ္ဌာဟာဥဒ္ဒမှုကြီးကပုံမှုကြီးပဲဖြစ်တယ်ဒိဋ္ဌာဒေမနမရာဝရကောရစိတ်အမှုကြီးပဲဖြစ်တယ်ဒီလိုတဲ့တဏှာမှာဝင်လာပြီးဆိုလို့ရှိရင်ဒီစိတ်အမှုကြီးကိုလက်ခံမှာပဲနဲ့ တနည်းနည်းနဲ့ဒီစိတ်မှုရဲ့ပေါ်ကြောက်အကောင်းဆုံးမျိုးကတော့ပฏิပဒံမျိုးရာဝိပဿနာဖြစ်ကြခြင်းအပြင်ဒီစိတ်မှုရဲ့ပေါ်ကြောက်တာကတော့အကောင်းဆုံးမျိုးအဲ့ဒီမျိုးကိုတောင်းပြီးတော့ဒီလိုတဏ္ဍာနာစိတ်မှုရဲ့မပြေမပင်ပြီးသင်လို့ပြီးတော့စိတ်ကြည်ခြင်းမှုရဲ့ခေတ်ကံဖြစ်တဲ့အရဟတပညာရဟတပညာရာဝိအတွက်ယုံနာမှုကမပြတ်ဖြစ်နေတဲ့သဘောကိုမပြတ်ဖြစ်နေတဲ့ယုံနာမှုကဘယ်လို့ ပတ္တအာအဖုန်နုနုနာနာမှာပြည့်မြင်ပြီးတော့အဲ့လိုပြည့်မြင်တဲ့ဥပဒနာမျိုးတွေတစ်ခုနဲ့တစ်ခုရင်းကြအောင်ပြင်ကြံပွားများကြိုးစားအဖုန်နုနာရဲ့အဖြစ်ဒီခပ်ပင်ကျင်းရမိဘကိုမြင်မြင်ကြမြင်မြင်ပြည့်မြင်ရပါစေ နော်ဒီကနေ့အဲဒီအခုကြတော့ဒီလို မူပါဘူးဘုံတော်ရောက်ပါလားဘုံတော်နားရကြမှာပါတော့ကိုယ်ကတစ်ခါလူမျိုးလူရတစ်ခါနော်အရင်ကတည်းကတန်တန်နဲ့နားရနေတော့တစ်ခါဘုံတော်မျိုးပုံမှန်တော့လည်းသူကဒီပါရမီရလို့ဆိုပြီးတော့နားရပြီးတော့ခေါ်ပြီးတော့ပြောတယ်ဘုံတော်နားရတယ်ဘယ်လို တော့ဘုံရတဲ့ဘုံရကြတာကိုဒီတာမူရင်းလာပြရတယ်ဆိုတော့အဲ့ဒါအောက်ကိုပြန်ပြန်ပေးလိုက်တယ်ဘုံရအောင်လို့အဲ့ဒါပြန်ပြန်ပေးလိုက်လို့ဆိုတော့ဘုံရအခုဥပမာပြရမယ် မရဘူးတဲ့။ဘာလို့ကြောင်မရဘူးလား။ အမျိုးကိုပြနေတာ ပုဂ္ဂိုလ်တောင်းပုဂ္ဂိုလ်လို့ရှိရဲ့နဲ့ကိုယ်အပြည့်နေရတာတောင်းပုဂ္ဂိုလ်ပဲအပြည့်ပြောင်းတောင်းပုဂ္ဂိုလ်နဲ့နှုတ်ပြောဆိုလည်းအပြည့်ပြောင်းတောင်းပုဂ္ဂိုလ်ပဲပုဂ္ဂိုလ်မှာဒီဘင်းတန်တဲ့လောကရေပုဂ္ဂိုလ်ရဲ့ဒေဝပုဂ္ဂိုလ်ရဲ့ဒေဝခေါင်းရပုဂ္ဂိုလ်ရဲ့မာနမနာလေးရဲ့ဥပါဝင်တဲ့မြတ်စွာဘုရား အပရှိတဲ့အဲ့ဒီအမျိုးကြီးတွေပုံစံမရအောင်တန်ဖိုးနေလို့ကိုပုတ်ပြီးပြနေတဲ့အတွက်ောင်းပေါင်းနိုင်တယ် ကိုပြပအောင်တောင်းဆောင်နေရတယ် battle. လည်းမကြောက်ဘူးအတားကြီးတွေကအများကြီးရဒါမျိုးကြည့်ရတယ်အဲ့ဒီမဟုတ်တဲ့မတရားတဲ့ဒီစိတ်တွေကြောင့်မပြီးတဲ့နာရီပြီးမပြောတဲ့နာရီပြောမလဲအပ်တာတွေလဲမပြောအပ်တာတွေပြောကြတယ်ခါကြတယ်တဲ့သိသိကြတယ်တဲ့မသိနိုင်ဘူးအဲ့ဒါနဲ့ပတ်သက်လို့ဘုရားဒီနေ့ ဥဒ္ဓမေတ္တရာအရင်းခံတဲ့မြတ်စွာဘုရားကိုတရားမင်းကြောက်ထားတဲ့သက္ကပညာဘုဒေသနာကိုအကျဉ်းချုပ်ပြီးတော့ပြောကြတာလေပညာအောင်လည်းပြောလို့မဟုတ်ပါဘူးအကျယ်ကျဲလည်းပြောလို့မဟုတ်ပါဘူးတဘောတဏှာလေးပြီးရင်လို့အဲဒီမှာ မကပင်မတရဲ့စေတံလည်းကိုပြုရဆုံးမှာပြီးကြရကြရမမိတ်ထူထားကာမဗိန္ဒာလူနာများတို့ကောင်းသာပြုရဘေးအန္တရာယ်အိုးမြဆန္ဒနေလေတာလဲသိဗ္ဗာမေကိုဒီပုဂ္ဂိုလ်ကိုငြိမ်မပြဆင်းရသည် ရခြင်းကိုသူကြောင်းဖြစ်သောမေတ္တနာအာယုဏနဲ့လေသာပလူကြောင့်ဤတရားဆောရမစေသူတယ်လေလေလတ်တာမိရဝေင္ဒုကြောင့်ဖြစ်သော ဒီဗမာအာယုံများနဲ့လောကပလူကြံလူတပံဆွဲအမဆောသူလိုလောသူလိုလော၍သင်္ဘောသင်္မာသူရေသာပြီသောကြဒွာရသင်္မမြတ်သောကြဒွာရသင်္မမြတ် မှတ်ကြတဲ့ကျင့်မမူလေးကြောင်းမှုပင်ဆောင်၍ကိုယ်အောင်တွင်မှဆွမ်းနာရသည်ကိုယ်အောင်တွင်မှလမ်းမှန်ကြသည်မိစ္ဆာဆွမ်းနာရသည်သရဗိညာဘေဒေနာဘုရားဒီကနေ့ကမြင့်မြတ်မြတ် တန်ရုပ်တမိပဲအင်္ဂုတ္တမိပဲခေတ္တမိပဲဆိုတော့မိဘ၅ရပ်ပေါ်မှာဒီကမိပဲမှာပါရောမိပဲဆိုတာအပေါင်းအစုကိုခေါ်တယ်ဒီကမိပဲဆိုတာဒီလျာသောဒီဗနာဒီဗနာတော်ရဲ့အပေါင်းအစုကိုဒီကမိပဲလို့ခေါ်တယ် နိဗ္ဗာန်မိဘဆိုတာကတော့မတော်မကူဒေသနာတော်တွေရဲ့အပေါင်းစုကိုနိဗ္ဗာန်မိဘလို့ခေါ်တယ်။တန်ရောတန်မိဘဆိုတာကတော့သဘောတရားသဘောတရားအစုလိုက်အစုလိုက်ဟောတာတော့တရားတွေရဲ့အပေါင်းစုကိုတန်ရောတန်မိဘလို့ခေါ်တယ်။သံဃာ့ဗြဟ္မဏိဘောဆိုတာကတော့ စိတ်တန်နေပြီးဆက်တဲ့အခုအစုတရားနှစ်စုတရားသုံးစုတရားလေးစုတရားငါးစုတရားသောစုတရားခုနှစ်စုတရားပြည့်စုတရားဒေစုတရားဒေစုတရားသတ္တစုတရားဆိုပြီးတော့သေသီလာသီလာတရားတွေကိုတခုသေးသေးပြီးတော့အဲ့တရားတော့တောင်းစုပါတော့တရားအပေါင်းစုရဲ့ ငုတ်ကမိပယ်လို့ခေါ်တာခေတ္တကမိပယ်ဆိုတာကတော့တရားပေးလေကလေးလို့သူတောင်းပြီးတော့ထားတာခေတ္တကမိပယ်အဲဒီမှာကအဘိဓမ္မာပညာဘက်ကဒီကမိပယ်မှာပါဝင်တယ် ဒီကနေ့ကမှပါဝင်တဲ့ဒီတက်ကပညာတော့ဒေဝနာရောဘုရားဒေမလားဒေမလားဒီရနာဒီလေအပြီးတော့သိနာပြောနေတယ်ခဏရမှလည်းမပြီးဘူးကလာနဲ့တောင်းမှပဲဒီမှာမဟုတ်ဘူးသူတို့ပါတော့ဒီလိုင်းလိုင်းနဲ့အတိတ်ကဒီလိုရရလာဆင့်ပြီးဝိပဿနာနဲ့အပြောလို့ရှိရတယ် အဲပလာဟောလို့လည်းမပေါ်ဘူးအဲဒီကပြေတော့ပြေလျားတဲ့ဒေဝနာတို့ရဲ့အပေါင်းစုဒီကမှုဆိုတာပါဝင်တဲ့သက်သာပညာတော့ဒီအချင်းပုတ်ပြရသက်သာဆိုတာတရားပညာဆိုတာအမျိုးသက်သာပညာဆိုတာ ကြားမိုးတော့ကြားတော့များလို့ကြားမိုးလို့မြတ်စွာဘုရားကဒီသားတော့ကြားတော့ကြားမိုးတာကမြတ်စွာဘုရားတဲ့လောကမှာဒီမဲ့ဒီမဲ့တတ္တဝါတွေဟာဆန်းဆန်းတာတာနေကြရတယ်တဲ့ကိုယ်ဆန်းတာစိတ်ဆန်းတာနေကြရတယ် တ်ချမ်းသာစိတ်ချမ်းသာနေစဉ်ရပေါ်လဲပေါ်တဲ့ဘုရားဓမ္မစိတ်ချမ်းသာစိတ်ချမ်းသာမနေရဘူးအဲ့ပါမလားလူနာဇင်ကတတ္တဝါတွေအားလုံးစိတ်ချမ်းသာစိတ်ချမ်းသာနေစဉ်ရတာဟုတ်ပါဘူးနေစဉ်ရတာပဲဒါပေမဲ့လို့နေရရလား ကိုယ်ကူးရတဲ့အခါလဲကူးတယ်ကိုယ်ကူးရတဲ့အခါလဲကူးတယ်ကိုယ်ကိုယ်ကူးရနှစ်ပါးလုံးကူးရနေတဲ့အခါလဲကူးတယ်ဒီကအဲ့ဒီလိုဆင်းရဲတာကနေစဉ်ရတာလှုပ်ရခြင်းနဲ့မချမ်းမသာဖြစ်နေကြရတာနေနေကြရတာဟာအကြောင်းပါပါလို့ပြောတာအကြောင်းကစောက်ထားတာ ဘယ်လိုကြောက်ထားတာမှာဗျာမင်းရဲ့အစီအစဉ်အကြောင်းကြောက်ထားခြင်းရဲ့အကြောင်းမသက်ဘူးတစ်ချက်ကတော့ဗျာစိတ်ဆင်းရဲနေတယ်လို့ကြောက်တာတစ်ချက်ကတော့ဗျာစိတ်ဆင်းရဲနေတယ်လို့ကြောက်တာနောက်တစ်ချက်ကတော့ နမတုရနမတုရရဲ့ဖြစ်ရပုံကိုသိတဲ့မှာမှတ်သားမှုပြီးတော့အဲ့ဒီလိုမျိုးပြရင်ဒုက္ခပဲလို့အဲ့ဒါအကြောင်းကြီးပြောတယ်။ဘုရားဘာလို့သိဆုံးရတယ်လဲလို့ဆိုတော့ မြတ်ဒီမှာနတ်တဲ့ရအပြင်းတဲ့ခြင်းအနေနဲ့တရားမျိုးအနေနဲ့ဒါရုံနာမနိုင်ကိုပင်ရင်စိတ်အုပ်မင်းလိုက်လာတာကြာပြီတဲ့မြေတန်းဆုံးတဲ့ဆောက်ကလေးနဲ့ပြီးရတော့အဲဒီကိုညာတရား မတ်သက်ကြည့်တဲ့ပါကိုသူသိလို့လာမဲ့ခုနှစ်ရက်အတွင်းမှာငါတော့မတ်သက်ကြည့်သိပေးရတော့မယ်တရားတောင်းမှုသိတယ်လို့အပြစ်များတဲ့ပုဂ္ဂိုလ်ဆရာတရားကြည့်နေတဲ့ပုဂ္ဂိုလ်ဒါကလည်းမတ်သက်ကြည့်သိတယ်မဲ့ဆိုရင် အဲဘာမစ်တဲ့မြတ်ဘုရားတရားစီနေတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်မတ်တဲ့စိတ်တွေနဲ့ကိုပြည့်စုံတရားကိုရောက်မယ်ဆိုတာတော့ဒါအကျဉ်းချုပ်ဘာဝအလျော်ကပြကြတယ်ပြကြတယ်လို့သူဘာကြောင့်စိတ်ထဲနေကြလဲလို့ဆိုတော့တရားရှိဖို့ပြုတ်သွားတာကိုတွေးပြီးတော့စိတ်ဆင်းရဲတယ် ဝေဝေဝေအန္တမံပြပတ်ကြီးဒီတိုင်းဒီမံပြပတ်ကြီးလည်းလက်လေးရတော့နမေဥယေသာရုတကဥယေနေကရပါရမေနမှာတရားတရားတိုင်ပါတော့ဥယေနေလေဒီပုံပန်းမနေနဲ့အမှန်တန်ကျေကျေကျေကျေပါလာရရာပါလာဝင်ဆက်တဲ့ပုဂ္ဂိုလ်မတ်တွေနဲ့မတ်သမီးတွေနဲ့အဲဒီ နာဥယျာဉ်ပါရိတကဥယျာဉ်တွေကိုလည်းပဲလက်တွေ့ရတယ်မဟုတ်ဘူးလို့ရှိရဒီမှာလည်းခဏရပြင်းလို့ပြောတာပဲဒီဒီနဲ့အချိန်တွေပြည့်နေရတာကောင်းမလားမကောင်းဘူးဟမ်ကောင်းမလားမကောင်းဘူးကောင်းပါတယ်ဟမ် ကောင်းတာလည်းကောင်းတယ်မကောင်းတာလည်းမကောင်းဘူးနော်အေးဟုတ်တယ်ကောင်းတာအပ္ပကြောင့်ကောင်းနော်မန္တလေးစကြာပြုတဲ့ကောင်းမှုတွေကိုကျေပင်ပြီးတော့ပြုနိုင်တယ်မန္တလေးစကြာသမတ်တော်ကလေးရအောင်အထုမှဆိုနေမအိမ်ညမအိမ် သက်ကနိုင်နည်းနဲ့မိမိတော့သိမှတ်ပြီးတော့တရားအထုတ်ဆောင်တယ်ဟုတ်တယ်မလားအခုတော့ငါတော့လာသက်ခွင့်ရတဲ့မတည်သေးပါဘူးလာမျက်လာလည်းမတည်သေးဘူးနောင်လည်းလည်းမတည်သေးဘူးအဲ့တော့ဒီတစ်ခါတော့ပုံပုံရရလေးအထုတ်လိုက်မှာပဲနောက်တစ်ခါကြာလာပဲငါအထုတ်တယ်နဲ့တော်တယ်နဲ့ရုပ်ကြည့်လိုက်တာအချိန်ကြည့်လိုက်တာဟုတ်တယ်မလားဟာမတည်သေးလို့ထင်တာကိုအခုတရားမင်းတို့ကခွန်ရတဲ့ဒီနေရင် ဆိုတာပြည့်ရမယ်ဒီရဲကြီးတွေပေါ်ဒီလိုနေမလားအဲအလေးလေးအထုတ်ပါပဲဟုတ်လားဒီရင်ဒီမသေးရင်ဒါတော့သေးရင်နေပြီးမသေးရင်ရှိသေးတယ်ဟုတ်တယ်မလားအဲဒီကတော့သေးရင်နေပြီးမသေးရင်မပြီးပေါ်ပြီးပဲဒီလိုလေးအထုတ်ပါနော်အဲ့ဒါဒီနေ့အချိန်ပြုလို့ရှိရ။ဒါ